ခန်းကြီး၁၉အငယ်၁မှ9ထိုကြောင့်ရှောလူသည်ဒါဝိဒ်ကိုတတ်စေခြင်းဟာသားတော်ယောနသန်နှင့်မိမိကျွန်အပေါင်းတို့ကိုမှားထားလေ၏သားတော်ယောနသန်သည်ဒါဝိဒ်ကိုအလွန်ချစ်၍ငါအဖရှောလူသည်တင့်ကိုတတ်ခြင်းဟာရှာကြံ၏တို့ဖြစ်၍နာနဲ့တိုင်အောင် ကိုကိုတတိပြုသည်ဖြင့်စိတ်ွယ်ရာရ၌ပုံရှောင်၍နေပါလော့ငါထွက်၍တင်ရှိရာတော၌ငါအဖထံခစားလျက် သင့်အမှု၌စကားပြောမည်တွေ့မြင်သမျှကိုသင်အားငါပြန်ချမည်ဟုဒါဝိဒ်အားပြောဆို၏ယောနသန်သည်အဖရှောလူထံ၌ဒါဝိဒ်ဘက်မှပြော၍ရှင်မြင်းသည်ကျွန်တော်ဒါဝိဒ်ကို မပြစ်မှားပါစေနှင့် သူသည်ကိုရော့ကိုမပြစ်မှားပါကိုရော့၌အလွန်ကျေးဇူးပြုပါပြီမိမိအသက်ကို မနှမျောဘဲဖိလိတိလူကိုတတ်၍သာရဖျားသည်ဣဒရေလအမျိုးတစ်မျိုးလုံးအဖို့ကြီးစွာသော ကယ်တင်ခြင်းယေရှုကိုပြုတော်မူ၏ကိုတော်သည်မြင်၍ဝမ်းမြောက်ပါ၏တို့ဖြစ်၍အကြောင်းမရှိဘဲဒါဝိဒ်ကိုတတ်သည်ဖြင့်အဘယ်ကြောင့်အပြစ်မရှိသောသူ၏အသက်ကိုတတ်သောအပြစ်တင့်ရောက်စေခြင်းပါသနည်းဟုအဖရှောလူအားဆိုသောရှောလူသည်ယောနသန်၏စကားကိုနားထောင်၍သာရဖျားအသက်ရှင်တော်မူသည့်အတိုင်းသူသည်အသေးမခံရဟုကြိမ်ဆိုလေ၏ယောနသန်သည်ဒါဝိဒ်ကို ခေါ်၍အကြောင်းအရာ လုံးစုံတို့ကိုပြောပြီးမှ ရှောလူထံသို့တွင်ပြန်၍အထံတော်၌အရင်နေတကဲ့သို့ နေရ၏အငယ်ရှိမှ19တဖန်စစ်မှု ပေါ်ပြန်သောအခါဒါဝိဒ်ထွက်၍ဖိလိတိလူတို့ကိုတိုက်လျက်ကြီးစွာသောလှုပ်ကြံခြင်းအပြင်တိုက်၍သူတို့သည်ပြေးကြ၏ရှောလူသည်လှံတို့ကိုကန်၍နန်းတော်၌ထိုင်စဉ်တွင်ဒါဝရဖျားထံတော်မှသိုးသောဝိညာဉ်တက်ရောက်၍ဒါဝိဒ်သည်စောင်းတီးလျက် နေသောအခါသူ့ကိုလှံတို့နှင့်ထရန်နားမှထိုးဆန်းတော်လဲအထံတော်မှရှောင်ပြေးသည်ဖြင့်လှံတို့သည်ထရန်ကိုစူးလျက်နေ၏ဒါဝိဒ်သည်ပြေး၍ထိုည၌လွတ်ရ၏ရှောလူသည်သူ့ကိုစောင့်၍နန်နှင့်အချိန်၌တတ်စီခြင်းငှာသူ့အိမ်သို့လူကိုဆေလွတ်လေ၏ဒါဝိဒ်မယားမိခါလကတင်ဒီယနေ့ညမှာကိုအသက်ကိုမကယ်မလျင်နက်ဖြန်နေ့၌ အသေးခံရလိမ့်မည်ဟု ဆိုလျက်ဒါဝိဒ်ကိုပြင်းပေါက်မှရှော့ချ၍သူသည်အလွတ်ထွက်ပြေးလေ၏မိခါလာသည်လည်းတေရယုတ်ထုကိုယူ၍ဂဒင်းပေါ်မှထားပြီးလျှင်စိတ်မွေးဖြင့်ရက်သောကလကာနှင့်ခေါင်းရင်းရှိ၌ကာ၍ဆောင်နှင့်ခြုံလေ၏ဒါဝိဒ်ကိုဖမ်းဆီးစေခြင်းငှာရှောလူစေလွတ်သောလူလင်ရောက်သောအခါဒါဝိဒ်နာ၍နေပါသည်ဟုမယားပြောဆို၏ရှောလူကလည်း သူကိုငါတတ်မိအကြောင်းဂဒေနှင့်တကွဆောင်ခဲ့ကြဟုဒါဝိဒ်ကိုအကြည့်အရှုစေလွတ်၍တမန်တို့သည် ဝင်ကြသောအခါစိတ်မွေးဖြင့်ရက်သောကလကနှင့်ခေါင်းရင်းရှိ၌ကာလျက်ဂရင်ပေါ်မှာတေရရုတ်ထု ရှိပါသည်တကားရှောလူကလည်းငါ့ကိုလှည့်စား၍အဘဲကြောင့်ငါရန်သူကိုလွတ်လိုက်သည်။ယခုလွတ်အောင် ပြေးပါပြီတကားဟုမိခလာအားပြောဆိုလျင်မိခလာကငါသွားမည်သို့မဟုတ် တင့်ကိုငါတတ်မည်ဟုသူပြောပါသည်ဟုရှောလူအားပြန်လျှောက်လေ၏အငယ်၁၈မှ24ထိုသောဒါဝိဒ်ပြေး၍ရှောလူလက်မှလွတ်သည်ဖြင့်ရှမွေလရှိရာယာမမြို့သို့ရောက်လေ၏ရှောလူပြုလေသည်မြတို့ကို ပြန်ချပြီးမှရှမွေလသည်တွား၍နာရုပ်ရွာမှနေ၏ ဒါဝိဒ်သည်ရာမမြို့နယ်နာရုတ်ရွာမှရှိကြောင်းကိုရှောလူသည်ကြား၍ဒါဝိဒ်ကိုဖမ်းဆီးစေခြင်းဟံစေလွတ်ပြန်၏ပရောဖက်အပေါင်းအသင်းတို့သည်ပရောဖက်ပြုလေရှမွေလစီရင်လျက်နေသည်ကို တမန်တို့သည် တွေ့မြင်သောအခါဘုရားသခင်၏ဝိညာဉ်တော်သည်ရှောလူ၏တမန်တို့အပေါ်မှာတက်ရောက်၍သူတို့သည်လည်းပရောဖက်ပြုရကြ၏ထိုတရင်ကိုရှောလူသည်ကြားလျင် အခြားသောသူတို့ကိုဆေလွတ်၍ သူတို့သည်လည်းပရောဖက်ပြုအပ်ကြ၏တတိယအကြိမ်ရှောလူသည်ဆေလွတ်၍ထိုအတူပြုအပ်ကြ၏ထိုအခါကိုယ်တိုင်ယာမမြို့သို့တွား၍စေခုရွာ၌ရှိသော ရေတွင်ကြီးသို့ရောက်တော်ရှမွေလနှင့်ဒါဝိဒ်တို့သည်အဘယ်မှရှိသနည်းဟုမေးလျင်ယာမမြို့နှင့်နာရုပ်ရွာမှရှိပါသည်ဟု ကြားလျှောက်လေတော့ထိုအရတ်သို့တွား၍ဘုရားသခင်ဝိညာဉ်တော်သည်သူ့အပေါ်မှာတက်ရောက်သည်ဖြင့် နာရုတ်ရွာတိုင်အောင်ပရောဖက်ပြုလျက်သွားလေ၏အဝတ်တော်ကိုလည်းချွတ်၍ရှမွေလရှိမှထို့အတူပရောဖက်ပြုလျက်အဝတ်မပါဘဲတနေ့နှင့်တညလဲလျက်နေ၏ထို့ကြောင့်ရှောလူသည်လည်းပရောဖက်တို့၌ပါသလိုဟုဆိုလေရှိကြ၏